ရှမတဲခရင်ခန်းကြီး၁၂အငယ်၁မှ၈ထိုကာလအခါယေရှုသည် ဥပုပ်နေ့၌ဂျုံစပါးလက်ခွက်တို့ကိုရှောက်ကြွတော်မူလျင်တပည့်တော်တို့သည်ဆာမွတ်သောကြောင့်စပါးအသီးနှံကိုဆွ၍စားကြ၏ပါရိရှဲတို့သည် မြင်လျင်ကိုရောဤတပည့်တို့သည်ဥပုပ်နေ့၌မပြုတ်အပ်သောအမှုကို ပြုကြပါသည်တကားဟုရှောက်ကြသောကိုရောကဒါဝိဒ်သည်မိမိအဖော်တို့နှင့်တကွမွတ်သိပ်သောအခါဘုရားသခင်၏အိမ်တော်သို့ဝင်၍ မိမိမစားအပ်မိမိအဘော်မစားအပ်ယဇ်ပုရောဟိတ်တို့သာစားအပ်သောရှေ့တော်မုန့်ကိုစားသည်အကြောင်းကိုသင်တို့သည်မဘတ်ဘူးသလော။ယဇ်ပုရောဟိတ်တို့သည်လည်း၊ဗိမာန်တော်တွင်ဥပုသ်နေ့၌ဥပုသ်ပျက်သော်လည်းအပြစ်မသင့်သည်ကိုပညတ္တိကျမ်း၌မဘတ်ဘူးသလော။ငါဆိုသည်ကား၊ဤအရပ်၌ဗိမာန်တော်ထက်သာ၍ကြီးမြတ်သောအရာရှိ၏။ယဇ်ပူဇော်ခြင်းအကျင့်ထက်သနားခြင်းကရုဏာအကျင့်ကိုငါနှစ်သက်၏ဟူသော ကျမ်းစကားကိုသင်တို့သည်နားလည်လျှင်၊အပြစ်ကင်းသောသူတို့ကိုအပြစ်မတင်မစီရင်ကြပြီ။လူသားသည်ဥပုသ်နေ့ကိုအစိုးရသည်ဟုမိန့်တော်မူ၏။9ထိုအရပ်မှကြွ၍တရားစရပ်သို့ဝင်တော်မူ၏။လက်တဘက်သေသောသူတယောက်ရှိသည်ဖြစ်၍၊လူအချို့တို့က၊ဥပုသ်နေ့၌ရောဂါကိုငြိမ်းစေအပ်သလောဟုကိုယ်တော်၌အပြစ်တင်ခွင့်ကိုရှာ၍မေးလျှောက်ကြ၏။ ကိုယ်တော်ကလည်း၊မိမိ၌သိုးတကောင်တည်းရှိ၍၊ထိုသိုးသည် ဥပုသ်နေ့၌တွင်းထဲသို့ကျလျှင်မဆွဲမတင်ဘဲနေမည့်သူတစုံတယောက်မျှသင်တို့တွင်ရှိသလော။လူသည်သိုးထက်အလွန်မြတ်ပေ၏။ထိုကြောင့်ဥပုသ်နေ့၌ကျေးဇူးပြုအပ်သည်ဟု ပြန်ပြောတော်မူပြီးမှ၊ထိုသူအားသင်၏လက်ကိုဆန့်လော့ဟု မိန့်တော်မူ၍၊သူသည်မိမိလက်ကိုဆန့်လျှင်၊ထိုလက်သည်လက်တဘက်ကဲ့သို့ပကတိဖြစ်လေ၏ ထိုအခါဖာရိရှဲတို့သည်ထွက်၍ကိုယ်တော်ကိုအဘယ်သို့ဖျက်ဆီးရအံ့နည်းဟုတိုင်ပင်ကြ၏။ယေရှုသည်သိတော်မူလျှင်အခြားသို့ပြောင်းကြွ၍များစွာသောလူအပေါင်းတို့သည်နောက်တော်သို့လိုက်ကြသဖြင့်၊သူတို့၏အနာရောဂါရှိသမျှတို့ကိုငြိမ်းစေတော်မူ၏။ထိုသူတို့သည်သိတင်းတော်ကိုမဖွင့်ရမည်အကြောင်းပညတ်တော်မူ၏။ထိုအကြောင်းအရာကား၊ပရောဖက်ဟေရှာယ၏နှုတ်ထွက်ပြည့်စုံမည်အကြောင်းတည်း နှုတ်ထွက်အချက်ဟူမူကား၊ငါရွေးချယ်သောငါ့ကျွန်ရင်း၊ငါနှစ်သက်မြတ်နိုးသောသူကိုကြည့်ရှုလော့။ထိုသူ၏အပေါ်၌ငါ့ဝိညာဉ်ကိုငါတည်စေမည်။သူသည်လူအမျိုးမျိုးတို့ကိုတရားပေးလိမ့်မည်။ငြင်းခုံခြင်း၊ဟစ်ကြော်ခြင်းကိုမပြုမူ၍၊လမ်းခရီး၌သူ၏အသံကိုအဘယ်သူမျှမကြားစေရ။နင်းနယ်လျက်ရှိသောကျူပင်ကိုမချိုး၊မီးခိုးများသောမီးစာကိုမသတ် တရားသည်အောင်မြင်ခြင်းသို့ရောက်မည်အကြောင်းစီရင်လိမ့်မည်။သူ၏နာမကိုလည်းလူအမျိုးမျိုးတို့သည်ကိုးစားကြလိမ့်မည်ဟု ဟောထားသတည်း။22ထိုအခါနတ်ဆိုးစွဲသော လူကန်းလူအတယောက်ကို အထံတော်သို့ဆောင်ခဲ့ကြလျှင်၊ထိုလူကန်းလူအသည်မျက်စိမြင်၍စကားပြောနိုင်အောင်ကယ်မတော်မူ၏။လူအစုအဝေးအပေါင်းတို့သည် မိန်းမောတွေဝေ၍ဤသူသည်ဒါဝိဒ်၏သားတော်ဖြစ်လိမ့်မည်လောဟုပြောဆိုကြ၏။ဖာရိရှဲတို့သည် ကြားလျှင်၊ဤသူသည်နတ်ဆိုးမင်းဗေလဇေဗုလကို အမှီပြု၍သာနတ်ဆိုးတို့ကို နှင်ထုတ်သည်ဟုဆိုကြ၏။ယေရှုသည် ထိုသူတို့၏စိတ်ကို သိတော်မူသည်ဖြစ်၍၊တိုင်းနိုင်ငံမည်သည်ကား၊မိမိနှင့်မသင့်မတင့်ကွဲပြားလျှင်ပျက်စီးခြင်းသို့ရောက်လိမ့်မည်။မြို့ရွာဖြစ်စေ၊အိမ်ဖြစ်စေ၊မိမိနှင့်မသင့်မတင့်ကွဲပြားလျှင် မတည်နိုင်ရာ။စာရန်သည်လည်းစာရန်ကိုနှင်ထုတ်သည်မှန်လျင်သူသည်မိမိနှင့်ကွဲပြား၏။သူ၏နိုင်ငံသည်အဘယ်သို့တည်နိုင်မည်နည်း။ငါသည်ဘေလဇေဗုလကို အမိပြု၍နတ်ဆိုးတို့ကိုနှင်ထုတ်သည်မှန်လျင်တင်တို့၏သားတို့သည်အဘယ်သူကိုအမိပြု၍နှင်ထုတ်ကြသနည်း။ထိုကြောင့်သူတို့သည်တင်တို့အားတရားစီရင်သောသူ ဖြစ်ကြလိမ့်မည်။ငါသည်ဘုရားသခင်ဝိညာဉ်တော်ကိုအမိပြု၍နတ်ဆိုးတို့ကိုနှင်ထုတ်သည်မှန်လျင် ။အကယ်စင်စစ်သင်တို့၌ဘုရားသခင်၏နိုင်ငံတော်တည်ချိန်ရောက်လေပြီ။သူရဲကို ရှေ့ဦးစွာ မချည်မနှောင်လျှင်၊အဘယ်သူသည် သူရဲအိမ်သို့ဝင်၍သူ၏ဥစ္စာကိုလုယူနိုင်သနည်း။သူရဲကိုချည်နှောင်ပြီးမှသူ၏အိမ်ကိုလုယူနိုင်၏။ငါ့ဘက်၌မနေသောသူသည်ငါ့ရန်ဘက်ဖြစ်၏။ငါနှင့်အတူမစုမသိမ်းသောသူသည်ကျဲဖြန့်သောသူဖြစ်၏။ ထိုကြောင့်ငါဆိုသည်ကား၊ပြစ်မှားသောအပြစ်၊ဘုရားကိုကဲ့ရဲ့သောအပြစ်အမျိုးမျိုးတို့နှင့်လွတ်စေခြင်းအခွင့်ကို လူတို့သည်ရနိုင်ကြ၏။ဝိညာဉ်တော်ကိုကဲ့ရဲ့သောအပြစ်နှင့်လွတ်စေခြင်းအခွင့်ကို လူတို့သည်မရနိုင်ကြ။လူသားကိုနှုတ်ဖြင့်ပြစ်မှားသောသူ၏အပြစ်ကိုလည်းလွှတ်နိုင်၏။သန့်ရှင်းသောဝိညာဉ်တော်ကိုနှုတ်ဖြင့်ပြစ်မှားသောသူ၏အပြစ်ကို ယခုဘဝ၊နောင်ဘဝ၌မလွှတ်နိုင် အသီးအားဖြင့်အပင်၏သဘောထင်ရှားသည်ဖြစ်၍၊အသီးကောင်းလျှင်အပင်ကောင်းသည်ဟုဆိုကြလော့။အသီးမကောင်းလျှင်အပင်မကောင်းဟုဆိုကြလော့။အချင်းမြွေဆိုးအမျိုးတို့၊သင်တို့သည်အဆိုးဖြစ်လျက်၊ကောင်းသောစကားကိုအဘယ်သို့ပြောနိုင်မည်နည်း။စိတ်နှလုံးအပြည့်ရှိသည်အတိုင်းနှုတ်မြွက်တတ်၏။ကောင်းသောသူသည် ကောင်းသောစိတ်နှလုံးဘဏ္ဍာတိုက်ထဲကကောင်းသောအရာတို့ကို ထုတ်ဘော်တတ်၏။မကောင်းသောသူသည်မကောင်းသောဘဏ္ဍာတိုက်ထဲက မကောင်းသောအရာတို့ကို ထုတ်ဘော်တတ်၏။ငါဆိုသည်ကား၊လူတို့သည်အကျိုးမဲ့သောစကားကို ပြောသမျှအတွက်၊တရားစီရင်ဆုံးဖြတ်သောနေ့၌စစ်ကြောခြင်းကိုခံရကြလတံ့။သင့်စကားများအားဖြင့်သင်သည်အပြစ်လွတ်လိမ့်မည်။သို့မဟုတ်သင့်စကားများအားဖြင့်အပြစ်စီရင်ခြင်းကိုခံရလိမ့်မည်ဟုမိန့်တော်မူ၏။38ထိုအခါအချို့သောကျမ်းပြုဆရာနှင့် ဖာရိရှဲတို့က၊အရှင်ဘုရား၊အကျွန်ုပ်တို့သည်ကိုယ်တော်ပြတော်မူသောနိမိတ်လက္ခဏာတစုံတခုကို မြင်ချင်ပါသည်ဟုလျှောက်ကြလျှင်၊ကိုယ်တော်က၊ဆိုးညစ်၍မျောက်မထားသောအမျိုးသည်နိမိတ်လက္ခဏာကို တောင်းသည်မှာ၊ပရောဖက်ယောန၏နိမိတ်လက္ခဏာမှတပါးအဘယ်လက္ခဏာကို မျှသူတို့အားမပြရာ။ယောနသည်ငါးကြီးဝမ်းထဲမှာသုံးရက်နေရသကဲ့သို့လူသားသည်မြေကြီးထဲမှာသုံးရက်နေရလတံ့ တရားဆုံးဖြတ်တော်မူသောအခါ၊နိနေဝေမြို့သားတို့သည်ဤလူမျိုးတဘက်၌ထ၍အရှုံးခံစေလတံ့။အကြောင်းမူကား၊ထိုမြို့သားတို့သည်ယောနဟောပြောသောစကားကြောင့်နောင်တရကြ၏။ဤအရပ်၌ကား၊ယောနထက်သာ၍ကြီးမြတ်သောသူရှိ၏။တရားဆုံးဖြတ်တော်မူသောအခါ၊တောင်ပြည်ကိုအစိုးရသောမိဖုရားသည်ဤလူမျိုးတဘက်၌ထ၍အရှုံးခံစေလတံ့။အကြောင်းမူကား၊ထိုမိဖုရားသည်ရှောလမုန်မင်းကြီး၏ ပညာစကားကို နားထောင်ခြင်းငှါမြေကြီးစွန်းမှလာ၏။ဤအရပ်၌ကား၊ရှောလမုန်ထက်သာ၍ကြီးမြတ်သောသူရှိ၏။43ညစ်ညူးသောနတ်သည်လူထဲကထွက်လျှင်ခြောက်ကပ်သောအရပ်တို့၌လည်၍ငြိမ်ဝပ်ခြင်းကို ရှာတတ်၏။မတွေ့လျှင်ငါသည်ထွက်ခဲ့သော နေမြဲအိမ်သို့ ပြန်ရဦးမည်ဟုဆို၍ရောက်သောအခါ၊ထိုအိမ်သည်လွတ်လပ်၍သုတ်သင်ပြင်ဆင် လျက်ရှိသည်ကိုတွေ့သော်၊မိမိထက်သာ၍ညစ်ညူးသောနတ်ဆိုးခုနစ်ယောက်ကို ခေါ်ပြီးလျှင်၊ထိုလူထဲသို့ဝင်၍နေကြ၏။ထိုလူ၏နောက်ဖြစ်ဟန်သည် ရှေ့ဖြစ်ဟန်ထက်သာ၍ဆိုး၏။ဆိုးညစ်သောဤလူမျိုး၌ထိုနည်းတူဖြစ်လတံ့ဟုမိန့်တော်မူ၏။ထိုသို့ပရိသတ်တို့အားဟောတော်မူစဉ်တွင်၊မယ်တော်နှင့်ညီတော်တို့သည်နှုတ်ဆက်လို၍ပြင်မှာရပ်နေကြ၏။လူတယောက်ကလည်း၊မယ်တော်နှင့်ညီတော်တို့သည်ကိုယ်တော်နှင့်နှုတ်ဆက်လို၍ ပြင်မှာရပ်နေကြပါ၏ဟုလျှောက်လျှင်၊ကိုယ်တော်က၊ငါ့အမိ၊ငါ့ညီကားအဘယ်သူနည်းဟု မေးတော်မူ၏။လက်တော်ကိုလည်းဆန့်၍တပည့်တော်တို့ကိုညွှန်လျက်၊ဤသူတို့သည်ငါ့အမိ၊ငါ့ညီပေတည်း။ကောင်းကင်ဘုံ၌ရှိတော်မူသောငါ့အဘ၏အလိုတော်ကို ဆောင်သောသူသည်ငါ့ညီ၊ငါ့နှမ၊ငါ့အမိဖြစ်သတည်းဟု မိန့်တော်မူ၏။